နေ့1339ခုနှစ်ဇောင်းမုံလာဇန်ရှိရနေ့ဖြစ်တဲ့သူလာဒီဝတုကဟောလာကမဆတိကာရာပြန်ပြီးတော့ပါယနေ့မဆနိကာရာစပြီးတော့ဟောရအောင် တိသာရာဒိဋ္ဌိယာသောဗမာတော်မာနေနာမာနောပရိပုံနာမာနီတရားမေဝသာမမနာသာပိသိတော်ဒိဋ္ဌိသာတသာတထာသမတံသောမိမိကိုယ်ကို ချီးမြှောက်၍မိမိယူဝါဒကိုယ်သာလင်ထက်သန်စွာပြောဆိုနေသောထိုပုဂ္ဂိုလ်သည်သတိကထာညာဝိမာနေတိတေဝဘာဝညာယူကွဲပြားသောသူတော်ဘာကိုဝိမာနေတိရှုပ်ရှားပြောဆို၏တေဝထိုမိမိယူဝါဒလည်းပါဝထက်သန်စွာပြောနေသည်ဆိုတဲ့စကားရဲ့ အဲဒီလိုပြောနေတဲ့ပုဂ္ဂိုလ်သောတောသူတစ်ပါးကိုရှုပ်ချရင်မိမိကိုယ်ကိုချီးမြှောက်လျက်မိမိထိုယူဝါဒကိုသာလျင်ထက်သန်စွာပြောနေသောထိုပုဂ္ဂိုလ်သည်အတိတာရဒိဋ္ဌိယအကြောင်းလက္ခဏာနှင့်တာရကိုကျော်လွန်သောယူဝါဒဖြင့် ဝါအကြောင်းလက္ခဏာအနိတ္တရာကင်းသောဝါဒယူဝါဒဖြင့်သမာတော်ပြေဝပြေဆုံးသည်ဖြစ်၍အဲဒီသူယူဝါဒအသင်ယုတ်ဒီအကြောင်းလည်းမရှိဘူး မှန်မြင်တဲ့ညာရဲ့လက္ခဏာလည်းမရှိဘူးအဲ့ဒီအနှစ်သာရတွေကင်းမဲ့နေတဲ့အယူဝါဒပဲအဲ့ဒီအနှစ်သာရကင်းမဲ့တဲ့အယူဝါဒဖြင့်သူ့မှာပြေးဝနေတယ်ဓမ္မတော်ပြေဝပြည့်စုံသည်ဖြစ်၍ မာနေနာအယူကိုဆွဲမိသောမာနဖြင့်မတော်မူရသည်ဖြစ်၍မရိပုံနာမာနီပြည့်စုံသောမာမာနရှိသည်ဟောသည်ဖြစ်၏မာနမာမာန၏ပြည့်စုံလွှမ်းမိုးပြီးတော့နေတဲ့ဒီပုဂ္ဂိုလ်မှာ တရားမေဝမိမိကိုယ်ကိုတရားမေဝမိမိကိုယ်တိုင်းမဲလဲသာမမိမိကိုယ်ကိုဝဆမနာသာမိမိစိတ်ဖြင့်ဝိသိတော်ကျွမ်းကျင်သောပညာရှိဟူ၍လဲဗိသိသွန်ရာရောက်သည်ဟောဒီဖြစ်၏အဲဒီလိုပြောဟောနေတဲ့ပုဂ္ဂိုလ်ကမိမိကိုယ်တိုင်မိမိကိုယ်ကိုပညာရှိပါလို့ကြွေးကြော် ဗိသိသွန်းနေသလိုပါပဲကာသမာပဲကြောင့်ဤမူဟာဤအသမာချင်းကြောင့်သာရိဋ္ဌိသောမိမိဤအယူသည်သာရိဋ္ဌိအကြောင်းလက္ခဏာနှင့်သာရကိုကျော်လွန်သော ထိုမိမိအယူသည်တတ္ထာထိုသို့ မန်ရစ်လောက်အောင်မိမိကိုယ်ကိုအဘိဓိတ်သွန်းရာရောက်လောက်အောင်တမတော်ပြေဝပြည့်စုံလျက်ရှိပေ၏အဲဒီလိုမာနဖြင့်မာရစ်ပြီးတော့နေတာလည်းပဲသူ့အယူကမာနဖြင့်မာရစ်လောက်အောင်ပဲ သူ့မှာပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုညာရှိပါလို့ကြီးမြတ်ရာရောက်တာလည်းပဲအဲဒီလိုရောက်တော့အောင်လည်းပဲမာနအယူကအဲဒီယူကသူ့မှာပြည့်နေလို့အဲဒါကိုအကြောင်းလက္ခဏာကြော်လုံးကယူတာအတိတာရဒီအတိတာရဆိုတာတိတာရ သာရကအနှစ်အတိကလွန်တာဒီသာရအနှစ်သာရကိုလွန်နေတယ်အနှစ်သာရလွန်တယ်ဆိုတော့အနှစ်သာရမရှိဘူးဆိုတာပါပဲအဲဒါကိုနေရတာသာရရောက်အကြောင်းနဲ့လက္ခဏာနဲ့ဌာနနဲ့ဆိုသုံးခုဖွင့်တယ် အကြောင်းနိတာရာကင်းတဲ့လက္ခဏာနိတာရာကင်းတဲ့အဲဒီဟာအဓိတာရာဒိဋ္ဌိပဲအကြောင်းလက္ခဏာကြောလွန်တာအကြောင်းလက္ခဏာကြောလွန်ကယူတာအကြောင်းလက္ခဏာကြောလွန်ပြီးတော့ယူတာအကြောင်းလက္ခဏာကြောလွန်ယူတယ်ဆိုအကြောင်းလက္ခဏာမရှိတာပါကင်းပါအကြောင်းလက္ခဏာကြောလွန်ကယူတာအဓိတာရာဒီဆိုရမယ် အကြောင်းလက္ခဏာကျော်လွန်ကယူရာတိသာရတိအကြောင်းလက္ခဏာကျော်လွန်ကယူရာတိသာရတိအကြောင်းလက္ခဏာကျော်လွန်ကယူရာတိသာရတိ ကြောင်းတော်တက္ကမလောကယူရလာသနာတိကြောင်းတော်တက္ကမလောကယူရလာသနာတိကြောင်းတက္ကမလောကယူရလာသနာတိအဲဘုရားအကြောင်းယုတ်တိရှာလို့ရှိရင်အကြောင်းယုတ်တိမလုံလောက်ဘူးဟိုမှာ ဘုရားသခင်ကဖန်ဆင်းတယ်ဆိုတဲ့ယူဝါဒဘုရားသခင်ကဖန်ဆင်းတယ်ဆိုတာအဲ့ဒီဘုရားသခင်နဲ့ဘယ်သူတွေ့တော့ဖန်ဆင်းနေတာကိုဘယ်လိုလုပ်ပြီးတော့သိတော့အဲ့ဒီတော့သူယူခြင်းအကြောင်းကိုမေးစစ်ကြည့်ရင်ဘာမှမပြောနိုင်ဘူးဘုရားသခင်ကဘယ်သူမှတူဘူးတာမဟုတ်ဘူးဖန်ဆင်းလို့ဖြစ်တယ်ဆိုတာလည်းဘယ်သူမှမြင်ရတွေ့ရတာမဟုတ်ဘူး အဲတော့ဖန်ဆင်းတယ်ဆိုလို့ရှိရင်လည်းကောင်းမွန်ချမ်းသာအောင်ဖန်ဆင်းဖို့ရပဲအဲဟိုတော့သတ္တဝါတွေကများဖြင့်ဆင်းရဲတာတွေများတယ်ကောင်းမွန်တာနည်းနည်းဆင်းရဲတာက အတိုင်းမသိများတယ်ဘာလို့ဆင်းရဲအောင်လို့ဖန်ဆင်းရတယ်လဲဒီအကြောင်းမယ်လို့ရှင်အကြောင်းမဖြစ်နိုင်ဘူး သေပြီးတဲ့ခါကျမှကောင်းငင်ဘုံကဲတင်မယ်ဆိုတော့အဲကောင်းငင်ဘုံကဲတင်လာတယ်ဘယ်သူမှတွေ့ရတယ်မဟုတ်ဘူးအဲသေပြီးမှဆိုတော့ဘယ်ရောက်တော့မှလည်းမသိဘူးတတ်နိုင်မယ်ပြောတာအဲဒီလိုအကြောင်းအကြောင်းရုပ်တွေလည်းမရှိဘူးအမြင်မှန်ဆိုလို့ရှိရင်မှန်တယ်လို့ပြောဆိုရအောင်အမှတ်သားလက္ခဏာရှိရတယ် အဲဒီတော့မှာပြလက္ခဏာလည်းသူကမရှိတော့ဘူးဟာမရှိနိတာရကင်းတယ်တဲ့အကြောင်းလက္ခဏာကျော်လွန်ကယူရာတိတာရဒီအကြောင်းလက္ခဏာနိတာရမရှိတဲ့အယူဥမာပြည့်စုံနေတယ်လို့ဆိုလိုပါတယ်ရင်းအယူပြည့်စုံမာရစ်တုံအဲဒီအယူက ပြည့်ပြီးတော့နေတော့အဲဒီယူနဲ့မာမာနတွေတက်ကြွပြီးတော့မာရစ်ပြီးတော့မာရစ်တူကုံလုံးမာနကျွဲသူရီမာနကြီးတဲ့ပုဂ္ဂိုလ်ပဲအယူနဲ့ယူပါသာရင်းနဲ့ပတ်သက်ပြီးဒီကလာမာနအမှန်ကြီးနေတဲ့ပုဂ္ဂိုလ်လို့အဲဒီလိုလဲဆိုရတယ်ရင်အယူပြည့်စုံမာရစ်တူကုံလုံးမာနကျွဲသူရီဆိုတာ ရင်းယူပြည့်စုံမန္တမန္ရစ်တုံကိုယ်လုံးမာနကျွယ်သူသည်ရင်းယူပြည့်စုံမာရစ်တုံကိုယ်လုံးမာနကျွယ်သူသည်ရင်းယူပြည့်စုံ ယင်ယူပြည့်စုံမာရစ်တုံကုံလုံးမာနကျွယ်သူသည်ယင်ယူပြည့်စုံမာရစ်တုံကုံလုံးမာနကျွယ်သူသည်မာရစ်တုံကုံလုံးမာန ယူနဲ့ပြည့်စုံပြီးတော့မာမာနာတွေကျွယ်ဝပြည့်စုံပြီးတော့နေတာတဲ့မာရိပ်ပြီးမာမာနာတွေကျွေးပြည့်စုံနေတဲ့ပုဂ္ဂိုလ်အထင်ကြီးတဲ့ပုဂ္ဂိုလ်ပဲလို့ပြောစရာပေါ့လေဝင်မြင့်နေတယ်လို့ပြောစရာဖြစ်တာကိုဟာကိုပင်ပညာရှင်ကျွမ်းကျင်ပိတ်သိသွန်သူရီအဲသူဟာလည်းသူကိုဟာကိုပညာရှိကျွမ်းကျင်တဲ့ပုဂ္ဂိုလ်လို့တသိနာလည်းတဲ့ပုဂ္ဂိုလ်လို့ ကိုယ့်အကိုဘေးစီသွင်းရတဲ့ရောက်ပါတယ်ကိုယ်ဟာကိုယ်ပင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူရီကိုယ်ဟာကိုယ်ပင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူရီ ကိုဟာကိုပင်ကိုဟာကိုပင်ပညာရှင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူသည်ကျွမ်းကျင်ဗိသိက်သွန်သူသည်ကိုဟာကိုပင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူသည်ကိုဟာကိုပင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူသည်ကိုဟာကိုပင်ပညာရှင်ကျွမ်းကျင်ဗိသိက်သွန်သူသည် တော်ကိုညာရှင်မှာကျွမ်းကျင်တဲ့ပုဂ္ဂိုလ်ပါလို့ဒီမှာသူတို့ဘာကချီးမွမ်းတော်မူပဲနဲ့ကိုယ့်အကိုယ်ပဲချီးမြှောက်ပြီးအဘိဓိသွန်ရောက်တယ်။ဘာကြောင့်ဒီလိုမာနာကြီးပြီးဒီလိုကိုယ့်အကိုယ်ဘိဓိသွန်ရောက်နေသလိုလို့ဆိုရင်အဲ့ဒီအဲ့ဒီယူတွေသူ့မှာပြည့်ပြည့်နေလို့ပါပဲသူယူနေသူအာကောင်ပြည့်နေလို့ပဲဘာကြောင့်ဟူမူရင်းယူ ဘာကြောင့်လဲဆိုလို့ရှိရင်ရင်ယူထိုးသူပြည့်ဝသောကြောင့်ဒီအဲ့ဒီအဲ့ဒီယူတွေပြည့်နေလို့နှစ်သာရမဲ့တဲ့ယူတွေဆိုရမယ်။ဘာကြောင့်ဟူမူထိုရင်ယူထိုးသူပြည့်ဝသောကြောင့်ဒီဘာကြောင့်ဟူမူရင်ယူ ထိုသူပြေဝသောကြောင့်ဒီဘာကြောင့်ဟူမူခြင်းအယူထိုသူပြေဝသောကြောင့်ဒီဘာကြောင့်ခြင်းအယူ သာဒိဋ္ဌိဆိုတဲ့အနှင်းမဲ့အကြောင်းလည်းမရှိအကြောင်းဥဒိလည်းမရှိမာသလက္ခဏာလည်းမရှိအဲအကြောင်းလက္ခဏာနှစ်သာရကင်းပါတဲ့အယူအဆမှာပြည့်လို့အဲ့ဒီယူအားကိုပြီးတော့မာနတွေလည်းကြည်ပြီးထင်ကြီးနေမာနတွေတက်မန်တက်လွှားမန်ထောင်လွှားပြီးထင်ကြီးနေအဲမိမိကိုယ်လည်းပညာရှိပဲလို့ကိုယ့်ဟာကိုယ် ချီးမြှောက်ရာဂိသေသွန်အားရောက်ပြီးတော့နေပါတယ်ပရသာစေဝသတာဟောတိနိပရသာစေဟိဝသတာနိနောတုမောတဟဟောတိနိနာပညောပရသာစေဟိဝသတာနိနောတုမောသမဟောတိတုမောတဟဟောတိနိနာပညော ပရသသူတော်ဘာဤဝဆတာပြောဆိုခြင်းဖြင့်နိနာပင်နိနောယုံညာသောသူသည်စေတိယကရေပညာအဲဒီဘာသာယူဝါဒတွေတူနဲ့တူနေချပြီးတော့ပြောနေတာအခုခွန်ကခွန်ကပြောခဲ့တဲ့အတိုင်းပဲ ဟိုချင်းမြောက်သူများနှိမ်ချတယ်အဲဒီလိုသူများနှိမ်ချရုံနဲ့နှိမ်ချခံရတဲ့ပုဂ္ဂိုလ်မှာနိဟိနာယုံညံ့တဲ့သူဖြစ်ခဲ့လို့ရှိရင်ရာတာသူတစ်ပါးဤဝဆတာရှုပ်ချရေပြောဆိုသောစကားဖြင့်နိနောယုံညံ့သောသူသည်စေတိရခဲ့ဖြင့်တူမောထိုသောနှိမ့်ချပြောသောသူသည် သောသောနှိမ့်ချသောသောသူသည်သဟနှိမ့်ချခံရသောသူနှင့်တူတော်ကွနိနာပညာယုံညာသောပညာရှိသောသူသည်ဟောသည် ဖြစ်လေတော့၏အဲတူကနေပြီးတူချင်းချင်းနှိမ့်ချပြီးတော့ပြောနေတော့ပြောခါတဲ့ပုဂ္ဂိုလ်ကလည်းသူကလည်းပြန်ပြောသေးတာကိုဘာချင်းချင်းတပါးပါနဲ့တပါးပါ ဘာသာယူဝါတွေယူဝါဒတွေကိုယူနေပြီသားတွေအောက်တန်းကြတယ်လို့ဒီလိုပဲရှုချနှိမ့်ချပြောနေတာတွေပဲမေဇာဒိဋ္ဌိဆိုပြီးပြောနေတာဣဒ္ဓမေဝသစ္စာမောဂမဉ္ဇဉ်ဣဒ္ဓမေဝအင်္ဂါဤယူတာလေသစ္စာမိုင်အဉ္ဇဉ်တစ်ပါးကယူမောဂအချင်းဤလကားပဲဆိုပြီးတော့တူကအခြားတူကိုပြောအဲဒီအခြားတူကလည်းပဲအဲသူ့ကိုပြန်ပြီးတော့ပြောနေတော့ ရုပ်ခံရယုံနဲ့ယုံညာတာဖြစ်ခဲ့လို့ရှိရင်ပထမလူကပြောတာနဲ့ဒုတိယလူယုံညာသွားအဲပထမပြောဆိုတဲ့လူနဲ့ဒုတိယလူကလည်းပြန်ပြီးတော့ပြောတော့သူလည်းသူတော်ကယုံညာရရောက်မှာပါပဲအဲနိနာပညာယုံညာတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်သွားတော့တာပါပဲသူဆိုတိုင်းပါအဲသူတစ်ပါးသောပုဂ္ဂိုလ်ဆိုတိုင်းသူဆိုတိုင်းပါယုံညာက တကွာသူလည်းယုံညာနေသူဆိုတဲ့အတိုင်းသုခာတဲ့သူယုံညာမယ်ဆိုရင်အဲ့ဒီသုခာတဲ့သူနဲ့အတူတကွပဲယုံညာရာရောက်ပါတယ်ဘာလို့လဲတော့ဆိုအဲ့ဒီလူကလည်းပဲသူ့ယူနဲ့မတူလို့ပထမပြောဆိုတဲ့ပုဂ္ဂိုလ်ယုံညာတယ်လို့ဒီလိုပဲထင်မှတ်တာပဲဒါကြောင့်မို့သူဆိုတိုင်းပယုံညာကတကွာသူလည်းယုံညာနေသူလည်းပဲတူတကွာ ယုံညံ့တယ်လို့ပြောဆိုခံရတဲ့သူနဲ့ဆိုတဲ့သူတစ်ပေါင်းနဲ့ပါသွားတာပဲယုံညံ့တဲ့ပုဂ္ဂိုလ်ဖြစ်တော့တာပဲသူဆိုတိုင်းပါယုံညံကတဘွားသူလည်းယုံညံသည်သူဆိုတိုင်းပါယုံညံကတဘွားသူလည်းယုံညံသည် ဆိုတိုင်းပါယုံညာငါဘုရားသူလည်းယုံညာနေဘုရားသူလည်းယုံညာနေဘုရား ရှိတဲ့ပုဂ္ဂိုလ်တွေကအဲသူနဲ့ယူမတူတာတွေအကုန်လုံးအညံ့နေလို့သမုတ်ထားတာပါပဲသမုတ်နဲ့မကဘူးတချို့အမျိုးညဆိုတာတွေများနိနိဆဆတောင်မှမနေရဘူးမထီရဘူးအဲဒီတည်းရှုပ်ချပြီးတော့ထားဒီပြင်လည်းယူဝါဒတွေဘယ်တော့မှရှိတာလဲ အဲဒီဝါဒတွေကလည်းသူ့ယူဝါဒပဲကောင်းတယ်ဆိုသေုံပုဂ္ဂိုလ်ကြီးနိရှုချတာတော့အခုနောက်ကာလလည်းဒီတိုင်းမှာပဲသာသနာပြင်မဲ့မှာကိုယ်ဘာသာကိုမှွန်းတင်ပြီးသူများတွေကိုရှုချနေကြတယ်သူဆိုတိုင်းမှယုံညာကတကွသူလည်းယုံညာသည်သူလည်းပဲယုံညာတဲ့ထဲအတူတကွပါသွားပါလေတပါးလည်းယုံညာသွားပါလေလို့ဆိုလိုပါတယ် အထစေတရားဝေရကူဟောတိဒီရောနာကောစီပါလောသမနေသူအတိအထထိုသောမဟုတ်မူ၍တရားသူတစ်ပါးကိုရှုပ်ချတာမိမိကိုယ်ကမူဝေရကူဝေရကူ အပညာပညာသို့ရောက်သောအပညာပညာနဲ့ပြည့်စုံသောဒီရောပညာရှိသည်စေဟောတိကေပညာအံပြောဆိုနေတဲ့ပုဂ္ဂိုလ်တော့ကိုယ်ယူနေကိုပညာရှိပါပဲဆိုခါတဲ့သူနဲ့တူဝမပါပါဘူးဆိုခဲ့လို့ရှိရင်သမဏေသူသမဏဝန်ခံသောထို ဘာသာယူဝါဒဆွဲရှိသောပုဂ္ဂိုလ်တို့တွင်ကောစီတဆုံးကြောင့်များပါလောမသိမနိုင်မှသာသူယုံဉာဏ်သောသူသည်နာအထိမရှိရမရှိသည်အဲဒီလိုဆိုရင်လည်းသူ့ဘာသာနဲ့သူတော့ပညာရှိဖြစ်နေတာပဲအဲပြောဆိုတဲ့ပုဂ္ဂိုလ်တော့ပညာရှိပဲဆိုလို့ရှိရင်ဟိုပုဂ္ဂိုလ်တွေလည်းပြောဆိုနေတော့သူလည်းပညာရှိတွေပဲ ကိလေသာငြိမ်းတဲ့သမဏပါပဲယဟန်ပါပဲယသိပါပဲလို့ဘုရားဝန်ခံကြအခုလည်းရှိတာပေါ့လေအဲဒီပုဂ္ဂိုလ်တွေအားလုံးဟာပညာရှိကြီးတဲ့ဖြစ်နေမှာပဲကျွညာတဲ့ပုဂ္ဂိုလ်ရဲ့လို့မရှိပဲဖြစ်ပါလိမ့်မယ်သောမဟုတ်ပါထိုသူဟာသောမသောမဟုတ်ဘဲနဲ့ပြောဆိုတဲ့သူဟာ သုံးသုံးမဟုတ်ပါဆိုသူဟာအဲပညာဉာဏ်ရှင်ဖြစ်ပါရင်ပြောဆိုတဲ့သူကတော့ညာကြီးပုဂ္ဂိုလ်ပဲယုံညာတဲ့ပုဂ္ဂိုလ်ဖြစ်ဘူးဆိုလို့ရှိရင်ညင်းသူတဲ့မှတယောက်မျှဘာလာလူညမရှိရအဲသမဏယဟန်လိုခံတဲ့ပုဂ္ဂိုလ်ဆိုသူပါတာနဲ့သူကညင်းနေကြတာလေ အနိုင်အနိုင်ယူပြီးကလာပြောနေကြတော့အဲဒီလိုကိုကိုဘာသာနဲ့ကိုအနိုင်ယူပြီးကလာဟောပြောနေတဲ့သူတွေကတယောက်မှလူပါလားလူညမရှိဘဲနဲ့ပညာရှိကြီးတွေအကုန်လုံးဖြစ်ပါလိမ့်မယ်ဆိုရမယ်သောမဟုတ်ပါသောသူမှာပညာဉာဏ်ရှင်ဖြစ်ပါလင်ပညာဉာဏ်ရှင်ဖြစ်ပါလင် သို့မဟုတ်ပါဆိုသူမှာပညာဉာဏ်ရှင်ဖြစ်ပါလေသို့မဟုတ်ပါဆိုသူမှာပညာဉာဏ်ရှင်ဖြစ်ပါလေဆိုဆိုသူမှာပညာဉာဏ်ရှင်ဖြစ်ပါလေသုတ္တမပညာဉာဏ်ဖြင့်ဖြစ်ပါသည် သုဝါသုမောသုဝါသုမောမြင်းသူတွေမှာမြင်းသူတွေမှာမြင်းခုန်နေတဲ့လူတွေကပုဂ္ဂိုလ်တွေက မြင်းသူထဲမှာတယောက်မြတ်ဘာလလူညမရှိရာမြင်းသူထဲမှာတယောက်မြတ်ဘာလလူညမရှိရာမြင်းသူထဲမှာတယောက်မြတ်ဘာလလူညမရှိရာမြင်းသူထဲမှာ စကားနဲ့ခတ်တူတူရှင်းသားကလည်းပါရပါပြီ။အင်းဒါနဲ့ဘောရစကားနည်းနည်းကွဲတာပေါ့လေ။ဒါမှမဟုတ်ထပ်ပြီးတော့ဟောနေတာ။ ရှိကစကားနဲ့လည်းဒီရိပဲတွေပါသွားနာဂါတာတွေနာဂါတာလောက်ရှိပါဝိကထပ်ပြီးတော့ပြောလို့ရှိရင်ဆိုလို့ရှိရင်အများပေါ့ရှုချပြောရင်အများကလည်းကိုယ်ရှုချပြောတော့အကုန်လုံးအညံ့ကြီးဖြစ်ကုန်မှာပဲအာမုတ်ပြောတဲ့ပုဂ္ဂိုလ်ကတော့မညံ့ဘူးညာရှိပဲဆိုလို့ရှိရင်ဟိုပုဂ္ဂိုလ်တွေကလည်းပြောတာဖြစ်နေတော့ အဲဒီပုဂ္ဂိုလ်တွေမြညာပညာရှိတွေပဲလို့သူဆိုပညာရှိတွေအကုန်လုံးပညာရှိတွေဖြစ်ပါလိမ့်မယ်အဲဒါအဲဒါဖြင့်ကိုယ်ဘာသာကအသိဉာဏ်တိမရှိဘဲနဲ့သူများဘာသာတွေကိုဆိုဆွဲနေလို့ရှိရင်ရောက်တဲ့အဖြစ်တွေကိုဟောပြပါတယ်အဉ္ဉာဤတော်ယာဘိဝရံတိဓမ္မံအပရဒာသုတ်တိ မကေဝလံတေအညာဤတော်ရာဝိဝရဏိဓမ္မံအပရဒသုတ်တိမကိဝရီတေဤတော်ဤငါရယူမှအညာတပါသောဓမ္မံတရားကိုရေခြင်းပုဂ္ဂိုလ်တို့သည်အပိဝရန္တိအမွန်မြတ်နေရခြင်းဟောကြားနေကုန်၏ မိမိယူမှတခြားသောတရားကိုအမောမြတ်ပြုပြီးဒီကလာဟောနေတဲ့ပုဂ္ဂိုလ်ရှိတဲ့တေထုံမိမိယူကောမောမြတ်ဟုဂုံတရေပြောနေသောပုဂ္ဂိုလ်တို့သည်သုတ်တိန်စင်ကြယ်သောအကျင့်တရားကိုပရတာချွေယွင်းလွဲချော်ကြကုန်သည်ဖြစ်၍ အာကေဝလီမပြည့်စုံသောပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏အဲမိမိယူကျင့်ဒီလိုကျင့်မှသာသာလည်းမှန်တယ်ဒီကျင့်မကျင့်လို့ရှိရင်တော့စင်ကြယ်တဲ့တရားမှချွေးရင်တော့လွဲတော့တာပဲစင်ကြယ်တဲ့တရားမပြည့်စုံဘူးအဲမပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲဧဝံပိ ဒိဋ္ဌိယပုထုသောဝရံတိဧဝံပိဤသို့လီဒိဋ္ဌိယစိတ်ကံသဖွယ်အယူဝါဒရှိသောပုဂ္ဂိုလ်တို့သည်ဒိဋ္ဌိရဒိဋ္ဌိရနှမျိုးရှိတယ်ဒိဋ္ဌိဆိုတာကတော့မာသောအယူဒိဋ္ဌိဆိုတာကတော့ဒိဋ္ဌကနေဖြစ်တာဒိဋ္ဌဆိုစိတ်ကံ ထေရဆိုစိတ်ကံအဲအဲဒီစိတ်ကံလို့စိတ်ကံတစ်ဖွဲ့ဖြစ်တဲ့အယူဝါဒရှိတဲ့ပုဂ္ဂိုလ်ဒိဋ္ဌိလို့ခေါ်တယ်အဲစိတ်ကံတစ်ဖွဲ့တစ်ဖက်ကစိတ်ကံတစ်ဖွဲ့ဖြစ်တဲ့အယူဝါဒရှိနေတဲ့ပုဂ္ဂိုလ်ဒိဋ္ဌိဟိုသင်ကတော့အရာကတော့အတူတူပါဒိဋ္ဌိနဲ့ဒိဋ္ဌိအတူတူပါပဲ ယေဝံပိဤသို့လိဒိဋ္ဌိယစိတ်ခံသဘောယူဝါဒရှိသောပုဂ္ဂိုလ်တို့သည်ပုထုသောမြာသောအပြင်ဝရဏဒီပြောဟောနေကြကုန်၏ပုထုသောမြာစွာကုန်သောဒိဋ္ဌိယဒိဋ္ဌိတို့သည်ဝရဏဒီပြောဟောနေကြလေကုန်၏အဲဒီလိုပဲယူဝါဒစိတ်ခံရှိပြီးတော့တဲ့ပုဂ္ဂိုလ်တွေကဒီလိုပြောနေကြပါလေခုနကရှိရလာတဲ့ဟာပေါ့လေ ဟောဒီယူမှတပါးသောတရားကိုလေးမြတ်ပြုပြီးဟောနေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကစင်ကြယ်တဲ့တရားမှချွေရင်းလွဲသွားတာတွေမပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့ဒီလိုလဲပြောနေကြပါတယ်ဤတရားမှအပြင်ပဓမ္မဟောသူတွေဤတရားမှအပြင်ပသူဘာသာတရားမှအပြင်ပ တရားကိုဟောပြီးတော့နေတဲ့သူတွေဤတရားမှပြင်ပဓမ္မဟောသူတွေစင်ကြယ်မဲ့မှချွေရင်းကြပြေဝမဆုံးကြီးစင်ကြယ်တဲ့မဲ့လားကျင်လားမစင်ကြယ်တဲ့မဲ့လားကျင်လားမှချွေရင်းကြတာလွဲကြတာလမ်းမှန်းကြတယ်လို့ဆိုလိုတာပေါ့စင်ကြယ်မဲ့မှ ချွေရင်းကြပြေဝမဆုံးကြီးဤသို့ဤသို့လည်းဟောကြားဒိဋ္ဌိများဒိဋ္ဌိတွေဟာဒီလိုင်းနဲ့ဟောကြားပြီးတော့ကြပါလေဤသို့ဟောကြားဤသို့လည်းဟောကြားဒိဋ္ဌိများစကားရှိနေပြီဆိုရဤယာမဤတရားမှဤတရားမှအပြင်ပါ ဓမ္မဟောသူတွေဤတရားမှပြင်ပဓမ္မဟောသူတွေဤတရားမှပြင်ပဓမ္မဟောသူတွေဤတရားမှပြင်ပဓမ္မဟောသူတွေဤတရားမှပြင်ပဓမ္မဟောသူတွေ အဲသူတို့ဘာသာရေးတရားမှာအခြားတစ်ပါးဘာသာရေးတရားဟောနေတဲ့ပုဂ္ဂိုလ်တွေလို့ဆိုလိုပါတယ်။ စင်ကြယ်မဲ့မှချွယွင်းကြပြိဝမစုံကြီးစင်ကြယ်မဲ့မှချွယွင်းကြပြိဝမစုံကြီးစင်ကြယ်မဲ့မှချွယွင်းကြပြိဝမစုံကြီး ရှင်နာကဆိုရတဲ့စကားအလားတူရှိပါတယ်ဒီမှာဟောရတာလေးထူးတာပါပဲရှင်တော်ကဒီယူမသိလို့ရှိရင်လူလူရုပ်လူညမဲ့ပြောတာဒါနဲ့အတူတူပါထူးပါဘူးသူက ဒါမှဟောရတာထူထူထပြီးတော့ဟောတာဒီယူမှာတပါးသောယူတရားကိုဟောနေတဲ့ပုဂ္ဂိုလ်တွေဟာစင်ကြယ်သောမဲ့မှချူရင်းလွဲချောနေတာတွေပဲမပြီးပါမစမစုံလင်တဲ့ပုဂ္ဂိုလ်တွေပဲနေတော့လူရုပ်လူညာနေပဲဆိုတဲ့အတူတူပါပဲ ဤသို့လည်းဟောကြားဒိဋ္ဌိညာစကားရှိနေပေဤသို့လည်းဟောကြားဒိဋ္ဌိညာစကားရှိနေပေဤသို့လည်းဟောကြားဒိဋ္ဌိညာစကားရှိနေပေသို့လည်းဟောကြားဒိဋ္ဌိညာစကားရှိနေပေ ကိုယ်ရဲ့ဟောတာဣတိမြာသဒ္ဒါရှိနေဤကိုယ်ရဲ့ဟောတာဣတိမြာသဒ္ဒါရှိနေအဲလိုလိုပါဘူးဒီဒီပုံဒီနည်းဖြင့်ဟောကြားတဲ့စကားတွေရှိပါတယ်ဘသူတွေဟောတော့ဒိဋ္ဌိတွေကစိတ်ကမ်းတဲ့ဘွယ်ဖြစ်တဲ့ကိုယ်ယူဝါဒနဲ့ကိုယ်မန်တက်ကြွနေတဲ့ပုံကိုယ်တွေကဒီလိုဟောတာလည်းရှိပါတယ် ဘာကြောင့်ဒီလိုဟောနေလဲဆိုကာသမာဘေးကြောင့်ဒီမူဟာဖြစ်ရသမာခြင်းကြောင့်တဏှိဋ္ဌိရာဂိနာမိမိယူသောတဆွဲသောຢာကအဖြစ်အဘိရတာအလုံးတဆွဲနေကြသောကြောင့်ပါပဲကာသမာဘေးကြောင့်ဒီမူဟာတဏှိဋ္ဌိရာဂိနာဤတေဘိရတာ ကာသမဘကြောင့်ဒီမူဟိယသမချင်းကြောင့်ဒီထိုဟောကြားရနေတော့ဒီထိုပုဂ္ဂိုလ်တို့သည်ဒီဒီထိုဟောကြားရနေတော့ပုဂ္ဂိုလ်တို့သည်ဒီထိုဟောကြားရနေတော့တိဋ္ဌိတို့သည်သန္တိတိရာကေနာမိမိယူ၌တဆွဲသောຢာကဖြင့်အဘိရာတာအလွန်ကဲတဆွဲနေကြကုန်၏ဟောတဆွဲနေကြသောကြောင့်ပဲ အဲကိုယ်ယူနေကိုယ်ဟာအမှန်တန်အာကိုဆွဲလာပြီးတော့နေကြလို့တဲ့ဒါကြောင့်မို့ဒီတရားမှာတပါဟောတဲ့ပုဂ္ဂိုလ်တွေကစင်ကြယ်သောလားမှချူလွဲနေတယ်အဲဒီလိုဆိုရတာတဲ့ဒီလိုပြောကြတာပါပဲကိုယ်ယူတာထင်ကြီးကကိုယ်ယူတာထင်ကြီးကလွန်စွာတတ်မဲ့သောကြောင့်ပဲဒါကိုယ်ယူကို ထင်ကြီးပြီးတော့အလွန်တမ်းမဲ့နေလို့ကိုယ်ယူနေကို မမောဆွဲလာပြီးတော့နေလို့ဒီလိုပြောကြတာပါကိုယ်ယူသာထင်ကြီးကလွန်စွာတမ်းမဲ့သောကြောင့်ပဲ ကိုယူသာရှင်ကြီးကလွန်စွာတတ်မဲ့သောကြောင့်ပေကိုယူသာရှင်ကြီးကလွန်စွာတတ်မဲ့သောကြောင့်ပေကိုယူသာရှင်ကြီးကလွန်စွာတတ်မဲ့သောကြောင့်ပေကိုယူသာရှင်ကြီးကလွန်စွာတတ် 14ကာရာ14ခုပြီးသွားရင်တော့3ကာထာပဲကျန်တော့နောက်တရင်ကျရင်3ကာထာခုံတော့မှာပါဒီထဲမှာရှိကဟောလာတာဒီနဲ့တော့နာအနေဟောတာအနေနဲ့ထပ်တူတွေအများကြီးပါပါတယ်ဒီမဟာသမယ6တုပ်ထဲမှာဒီလိုပဲစကားတွေပါတယ်ဟောဟာရလို့တော့꿰ပြီး ဆိုလိုတဲ့နေပြည်တွေကတော့ခတ်တူတူတွေထက်ကထက်ကတွေခဏခဏပါအဲဒါရှိကပြောတဲ့ဝါဟာရစကားနဲ့နားမလည်တဲ့ပုဂ္ဂိုလ်တွေနောက်ကဟာနဲ့နောက်ကစကားနဲ့မှနားလည်အောင်လို့ဝါဟာရအသုံးလုံးဖြင့်တမျိုးတမျိုးဟောထားတဲ့စကားတွေလို့မှတ်ရမှာအယူဝါဒ ယူဝါဒအစွဲတန်တဲ့ပုဂ္ဂိုလ်တွေကဟောတာတွေနဲ့ဒီတိုင်းကြိုက်ပါပဲကိုယူဝါဒနဲ့ကိုလူစွဲတန်နေတာဘုရားဘာသာယူရဲမှာတောင်မှသူများနဲ့မတူဘဲနဲ့ကိုယူရကိုတမျိုးယူပြီးတော့ကိုယ်အမှမှန်တယ်သူများဥစ္စာတွေမမှန်ဘူးလို့အဲဒီလိုထင်နေတဲ့ပုဂ္ဂိုလ်ရရှိသေးတယ်မှန်ကတော့ရေးကြည့်တာကတော့ကိုတရားနဲ့ကို လက်ဆုပ်လက်ကင်တွေ့ပြီးတော့နေရင်တော့မှားတယ်ဆိုတာသိကြတာပေါ့လေလက်ဆုပ်လက်ကင်မတွေ့ဘဲနဲ့ကြားယုံနဲ့စဉ်းကျစဉ်းစားကြံစီပြီးတော့ကြံတွေးပြီးတော့သဘောကြယုံနဲ့ကိုယ်ယူကိုအကောင်းမြတ်နေရာချင်းထင်ပြီးသူဘာယူတွေချုပ်ချနေတာကတော့အခုဘောဓိဒေသနာတော်အတိုင်းပဲကိုယ်ကသူများချုပ်ချတယ်သူများလည်းကိုယ်ချုပ်ချတော့အကုန်လုံးအညံ့နေတယ်ဖြစ်နေတယ် ပညာရှိဆိုရင်လည်းပညာရှိကြီးတယ်ဖြစ်ဒါပေမဲ့လို့ကိုကိုယူကိုဆွဲတာကြီးတဲ့ပုဂ္ဂိုလ်တွေကဒီဒီလမ်းဒီကျင့်မှာတော့ဘာဆိုလို့ရှိရင်တော့စေခြင်းမှုပြည့်စုံမှုဘုရားဘာသာတရားနိဗ္ဗာန်ကိုဒီကျင့်မှာရောက်တယ်ဆိုတာလိုပဲသူတို့ကလည်းသူတို့လမ်းနဲ့သူတို့ဒီလိုကျင့်မှဒီလိုနေမှဒါမှကောင်းမြတ်မှုရောက်ပြီးတော့အများချမ်းသာတယ်စသည်ဖြင့် အဲဒီဆွဲလန်းနေဟောပြောနေကြတယ်ဒါကိုယူနေကိုတမ်းမဲ့ဆွဲလန်းအာကြီးလို့ဒီလိုပြောကြတာပဲအဲဒီဘာသာရေးမျိုးမျိုးနဲ့စပ်ပြီးတော့အထင်ကြီးပြီးပြောဝန်ဆိုပုံတွေဝေဖန်ပုံတွေကိုဟောကြားတဲ့တရားတွေကိုနာရတာဘုရားဖြစ်တာပေါ့လေအဲဘုရားဖြစ်ပြီးမိမိတို့မှာတော့ ရှိကုသိုလ်ကံကောင်းလို့မြတ်စွာဘုရားဟောကြားတဲ့တရားနာရကြားရတယ်အာထုရတယ်အာထုပြီးတော့ကိုယ်တိုင်တွေးလည်းသိရရေးကြည့်တာကိုယ်တိုင်တွေးသိဖို့ရေးကြည့်တယ်ကိုယ်တိုင်မတွေးလို့ရှိရင်လည်းသူများပြောနေမှတ်ထားသိနေရမှာကြောက်ကိုယ်တိုင်လည်းတွေးပြီးတော့မှန်တရားတွေသိရပြီလေလို့ဆင်ခြင်ပြီးတော့စီအား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 ဤတွင်1339ခုအကြောင်းမူလာစံရှိရနည်းကျေးဇူးရှင်မဟာရှိရှာဘုရားကြီးစံကြောင်းတော်အောက်တွင်ဟောကြားတော်မူသည့်တိလာဝေတရားတော်ပြီးဆုံးပါပြီခင်ဗျာ